ခန်းကြီး25အငယ်1မှ6တပန်ရှုဟာအမျိုးသားဘိလက်တမွဲဆိုဒီကဘုရားသခင်သည်အာနာတော်နှင့်၎င်းကြောက်ရွံ့ယူသေးပွေသောဂုံတော်နှင့်၎င်းပြည့်စုံ၍မြင့်သောဌာနတော်၌ငြိမ်သက်ခြင်းကို ပြုစုတော်မူ၏ဘူဂျေတော်တို့ကို ရေတွက်နိုင်သလိုအလင်းတော်သည်အဘဲသူကိုမလင်းဘဲနေသည်နီတို့ဖြစ်၍လူသည်ဘုရားသခင်ရှေ့တော်၌ကုသိုလ်ကိုအဘယ်သို့ရနိုင်သနည်း လူမိမ့်မဖွားမြင်သောသူသည်အဘယ်သို့သန့်ရှင်းနိုင်သနည်း။လသော်လည်းအလင်းမရှိ၊ကျယ်သော်လည်းရှေ့တော်၌မဖြူစင်။ထိုမျှမကတီကောင်ဖြစ်သောလူ၊ပိုးရွဖြစ်သောလူသားကိုအဘယ်ဆိုဘွယ်ရာရှိသနည်းဟုမြွက်ဆို၏။